တရားသူကြီးမှတ်စာခန်းကြီး3အငယ်1မှ4ခါနာန်ပြည်၌တိုက်သောစစ်မှုရှိသမျှတို့ကိုမတိသောဣသရေလအမျိုးသားအပေါင်းတို့ကိုစုံစမ်းခြင်းဟံ၎င်းစစ်မှုကိုမတိသောဣသရေလအမျိုးသားအစဉ်အဆက်တို့သည်စစ်တပ်ကိုတင်၍တက်စေခြင်းဟံ၎င်းထာဝရဘုရားခြံထားတော်မူသော လူမျိုးများဟုမူကားဖိလိတိမင်း၅ပါးအစရှိသောခါနနိလူအမျိုးမျိုးဇီးဒုံလူ ဗာလဟေရမုန်တောင်မှဆ၍ဟာမလန်ဝတိုင်အောင် လေဗနုန်တောင်ပေါ်မှနေသောဟိဝိလူတို့သည်ကြံကျွင်းကြ၏ဒါဝရဖျားသည် မောရှိအားဖြင့်ဘိုးဘီတို့ကိုမှားထားတော်မူသောပညာများအတိုင်းကြင့်မီမကြင့်မီကိုထင်ရှားစေခြင်းဟာဣဒရလအမျိုးကိုစုံစမ်းဖို့ရာ ဖြစ်သည်အငယ်9မှ17ဣဒရလအမျိုးသားတို့သည်ခါနနီလူ ဟိတ္တိလူအာမောရိလူဖေရဇိလူဟိဝိလူယေဗုတိလူတို့တွင်နေ၍သူတို့သမီးနှင့်စုံဖက်ခြင်းကိုပြုလျက်မိမိတို့သမီးကိုပေးစားလျက်သူတို့ဖျားများကိုဝတ်ပြုကြ၏ဤဒေလအမျိုးသားတို့သည်သာရဖျားရှေ့တော်၌ဒုစက်ကိုပြု၍မိမိတို့ဖျားသခင်သာရဖျားကို မေ့လျော့သဖြင့်ဘာလဖျားများ အာရှရပင်များကိုဝတ်ပြုသောကြောင့် ဒါဝရဖျားသည်ဣဒေလအမျိုး၌ပြင်းစွာအမျက်တော်ထွက်၍မေသောပေါတာမိရှင်မင်းခုရှန်ရိရှတိန်၌ရောင်းတော်မူသည်ဖြင့်ဣဒေလလူတို့သည်ရှစ်နှစ်ပတ်လုံးထိုရှင်မင်းထံ၌ကျွန်ခံရကြ၏နောက်တဖန်ဒါဝရဖျားကို အော်ဟစ်ကြသောအခါကေတင်သောသခင်ကာလက်ညီကေနတ်ဤသားအောတန်ယေလကို သူတို့အဖို့ပေါ်ထွန်းစေတော်မူ၏ ထာဝရဘုရား၏ဝိညာဉ်တော်သည် သူ့အပေါ်သို့တက်ရောက်သဖြင့်သူသည်ဣသရေလအမျိုးကိုအုပ်စိုး၍စစ်ချီလေ၏မေတော်ပေါတာမိရှင်မင်းခုရှံရိရှသိန်ကို သူ့လက်၌ထာဝရဘုရားအတော်မူသဖြင့်သူသည်ထိုရှင်မင်းကို အောင်လေ၏အနှစ်40တိုင်တိုင်တပြီလုံးငြိမ်းပြီးမှကေနက်ဤသားဩတန်ယေလသည်တေလေ၏အငယ်7မှ 20တဖန်ဣဒရေလအမျိုးသည်သာဝရဖျားရှေ့တော်၌ဒုစရိုက်ကိုပြုသောကြောင့်မောဘရှင်ပြင်ဧဂလုံကိုဣဒရေလအမျိုးတစ်ဖက်၌ခွန်အားနှင့် ပြည့်စုံစေတော်မူ၏ထိုမင်းသည်အာမုံအမျိုးသားအာမလက်အမျိုးသားတို့ကိုစုဝေးစေလျက်ခြီတွား၍ဣဒရေလလူတို့ကိုလှုပ်ကြံပြီးမှစွန်ပလွန်မြို့ကိုသိမ်းယူသည်ဖြင့်ဣဒရေလအမျိုးသားတို့သည် 38နှစ်ပတ်လုံးမောဘရှင်ဘုရင်ဧဂလုန်မင်းထံ၌ကျွန်ခံရကြ၏။နောက်တဖန်ထာဝရဘုရားကိုအော်ဟစ်သောအခါ၊ကယ်တင်သောသခင်၊လက်ျာလက်ကိုမသုံးတတ်သောဗင်္ယာမိန်အမျိုးဂေရသားဧဟုဒကိုပေါ်ထွန်းစေတော်မူ၏။သူ့လက်တွင်ဣသရေလလူတို့သည် လက်ဆောင်ကိုမောဘရှင်ဘုရင်ဧဂလုန်ထံသို့ပေးလိုက်ကြ၏။ဧဟုဒသည် အလျားတထောင်ရှိသောသန်လျက်ကိုလုပ်၍ လက်ရာပေါင်အဝတ်တွင်း၌စီးထားပြီးလျင် မောဘရှင်ပြင်ဧကလုံထံသို့ လက်ဆောင်ကိုဆောင်ခဲ့လေ၏ဧကလုံသည်အလွန်ဝသောသူဖြစ်၏ဧဟုဒသည်လက်ဆောင်ကိုဆက်ပြီးလျင်လက်ဆောင်ကိုထမ်းသောသူတို့ကိုလွှတ်လိုက်၍ဂိလဂါလမြို့နား၌ရှိသောကြောက်တိုင်တို့မှ ကိုယ်တိုင်ပြန်လာ၍ဖျားကျွန်တော်သည် တိတ်ဆိတ်စွာရှောက်เสียအကြောင်းရှိပါသည်ဟု ဆိုလျင်ရှင်ဘင်ကတိတ်ဆိတ်စွာနေကြဟု အမိန်တော်ရှိသည့်အတိုင်းအထံတော်၌ခစားသောသူအပေါင်းတို့သည်ထွက်ကြ၏ထိုအခါရှင်ဘင်သည် ကိုယ်တိုင်တယောက်တည်းနေတတ်သောနွေနန်းဆောင်၌ထိုင်နေစဉ်အေဟုဒသည် ချင်းကပ်၍ကိုရိုနှင့်ဆိုင်သောဘုရားသခင် အမိန်တော်ပါပါ၏ဟုလျှောက်တော်ရှင်ဘင်သည်ထလေ၏ အငယ်21မှ31အေဟုဒာသည်လက်ဝဲလက်ကိုဆန့်လျက်တန်လျက်ကိုလက်ရပေါမှထုတ်၍ရှင်မြည်ဤဝမ်းကိုထိုးသည်ဖြင့်လက်ကင်အယိုးနှင့်တကွတန်လျက်မြုပ်ဝင်၍ဝမ်းတဲကမနှုတ်နိုင်အောင် စီဥသည်တန်လျက်ကိုလွှမ်းလျက်ခြေနှုလဲထွက်လျက်ရှိလေ၏ထိုအခါအေဟုဒသည်အခန်းပြင်သို့ထွက်ပြီးလျင်နန်းတော်တကားတို့ကိုပိတ်၍တော့ခတ်လေ၏ ထွက်သွားသောနောက်ကျွန်တော်မျိုးအချို့တို့သည်လာ၍နန်းတော်တကား၌တောခတ်လျက်ရှိသည်ကိုမြင်လျင်စင်စစ်နွေနန်းဆောင်၌ဆက်တော်ခေါ်သည်ဟုဆိုလျက်ရှက်ကြောက်သည့်တိုင်အောင်ငတ်နေပြီးမှသူတို့အရှင်သည်တကားကိုမဖွင့်သောကြောင့်သူတို့သည်တော့ကိုယူ၍ဖွင့်ကြည့်သောအခါမြေပေါ်မှလဲ၍တည်လျက်ရှိသောမိမိတို့အရှင်ကို တွေ့မြင်ကြ၏ထိုတို့သူတို့သည် ငတ်နေကြစဉ်တွင်အေဟုဒသည်ဘေးလွတ်သဖြင့်ကြောက်တိုင်တို့ကို လွန်၍စီရရွာသို့ရောက်ပြီးမှအေဖရိမ်တောင်ပေါ်မှတဘိုးကိုမှုတ်၍ဤဒေလာအမျိုးသားတို့သည် သူ့နောက်သို့လိုက်လျက်တောင်ပေါ်ကဆင်းကြ၏သူကလည်းငါနောက်သို့လိုက်ကြလော့ထာဝရဘုရားသည်တင်တို့၏ရန်သူ မောဘလူတို့ကိုတင်တို့လက်၌အတော်မူမည်ဟု ဆိုသည့်အတိုင်းသူနောက်မှဆင်း၍ ယော်ဒန်မြစ်ကူးရာမောဘပြည်သို့တွားရာလမ်းကို စီးတားသဖြင့်လူတစုံတယောက်ကိုမျှမကူးစေရ။ထိုအခါခွန်အားကြီးသော မောဘစစ်သူရဲတယောက်မျှမလွတ်ဘဲလူတသောင်းကိုသတ်၍မောဘအမျိုးသည်ဣသရေလအမျိုးလက်၌ရှုံးသဖြင့်အနှစ်ရှစ်ဆယ်တိုင်တိုင်တပြည်လုံးငြိမ်းလေ၏။ဧဟုဒနောက်မှအာနတ်သားရှံဂါပေါ်ထွန်း၍တုတ်ချွန်နှင့် ဖိလိတိလူ600တို့ကိုသတ်သဖြင့်ဣသရေလအမျိုးသားတို့ကိုကယ်လွှတ်လေ၏။